နာအေးမြစွာနဲ့သူတော်ကောင်းသာသနာတော်လျှောက်ဖမ်းမဲ့လူမရှိဘူးစာမေးပွဲဖြေနေကြ359ခုနှစ်ကဆုံလဇန်8ရက်1998ခုနှစ်မေလ14ရက်ဗုဒ္ဓဟူးနေ့မွန်လွယ်နနာ3နာရီနဲ့10မိနစ်မှာဘုန်းကြီးတို့တရားဝဲစတယ်။ဟောရမယ့်တရားကတော့ဘာတရားတော့ ပြိဿတို့ဗာတရားဟောရမှာဗာတဲ့ကြားလည်းမကြားဘူးခရစ်ယာန်ဘုန်းကြီးခရစ်ယာန်အသင်းခုနှစ်သင်းကဘုန်းကြီးကိုတရားဟောပင်တော့ပင်တော့ကတော့သူတို့ပင်စားတယ်မှာဒီလိုရေးတယ်နိဗ္ဗာန်ရောက်ကြောင်းတရားတော်နာကြားလိုပါသဖြင့်ခရစ်ယာန်နိဗ္ဗာန်ရောက်လို့ နိဗ္ဗာန်ရောက်ကြောင်းတရားတော်နာကြားလိုပါသဖြင့်ဟောကြားချင်းမြတ်တော်မူပါဗျာခရိယာလောက်တော့မှမလျှောက်တတ်ကြပဲနော်ခုလဲနိဗ္ဗာန်ရောက်ကြောင်းဟောရမှာပေါ့ဘာဟောရမလဲအဲတတ်သွားပြီလျှောက်တတ်သွားပြီနော်နိဗ္ဗာန်ရောက်ကြောင်းတော့ဟုတ်ပါပြီနိဗ္ဗာန်ဆိုတာဘာတော့ ပါတဲ့နိဗ္ဗာန်ဆိုတာဘာတော့ဆင်းရဲဆင်းရဲငြိမ်းခြင်းနိဗ္ဗာန်ကိုအမျိုးမျိုးများစွာဘုရားလှည့်ပြီးပရိယေစကားတွေနဲ့ဟောကြားတာမှာတမျိုးပဲလို့ဟောလဲဆိုရာဂခယောနိဗ္ဗာန်ဒေါသခယောနိဗ္ဗာန်မောဟခယောနိဗ္ဗာန် ရာဂခရောလူကျင်တတ်မဲ့နှစ်သက်မှုကုန်ခန်းခြင်းသည်နိဗ္ဗာန်နိဗ္ဗာန်ပေတိဒေါသခရောဒေါသကုန်ခန်းခြင်းသည်နိဗ္ဗာန်နိဗ္ဗာန်ပေတိမောဟခရောအမှန်တဘာဝမသိမှုကုန်ခန်းခြင်းသည်နိဗ္ဗာန်နိဗ္ဗာန်ပေတိနိဗ္ဗာန်ဆိုတာရာဂကုန်တာဒေါသကုန်တာမောဟကုန်တာနိဗ္ဗာန်ဟုတ်ပါမလား ဘာလို့ဟုတ်တယ်လို့ပြောနိုင်တော့ရာဂဒေါသမောဟကိလေသာရှိနေသမျှဆင်းရဲတယ်မဟုတ်လားအဲ့ဒီရာဂဒေါသမောဟခေါင်းဆောင်တဲ့ကိလေသာတွေငြိမ့်သွားပြီဆိုရင်ချမ်းသာတယ်ဆင်းရဲငြိမ့်တယ်ဒါကြောင့်ရာဂကုံခြင်းဟာနိဗ္ဗာန်ဒေါသကုံခြင်းဟာနိဗ္ဗာန်မောဟကုံခြင်းဟာနိဗ္ဗာန် တဲ့တဲ့ပြောရင်တော့မကောင်းတဲ့စိတ်မိုက်စိတ်ရိုင်းတွေကုန်ခန်းသွားတာဟာနိဗ္ဗာန်ပဲဒါပဲကိလေသာဆိုတာမကောင်းတဲ့စိတ်မိုက်စိတ်ရိုင်းတွေပြောတာမဟုတ်လားစိတ်ဆိုးစိတ်မိုက်တွေကုန်ခန်းသွားတာနိဗ္ဗာန်စိတ်ကောင်းစိတ်မြတ်တွေရှိနေတယ်နိဗ္ဗာန်စိတ်ကောင်းစိတ်ဆိုးစိတ်မိုက်တွေရှိနေသမျှ တနည်းမဟုတ်တနည်းဆင်းရဲနေမှာပဲအဲ့ဒီစိတ်ဆိုးစိတ်မက်တွေငြိမ့်သွားကုံသွားပြီဆိုရင်စိတ်ကောင်းစိတ်မြတ်တွေပဲကြာမယ်အဲ့ဒါလို့ဆိုရင်ချမ်းသာပြီမဆင်းရဲတော့ဘူးဒါဖြင့်စိတ်ကောင်းစိတ်မြတ်ရှိရင်ချမ်းသာတယ်နိဗ္ဗာန် အဲ့လိုစိတ်ကောင်းစိတ်မြတ်ရှိအောင်ဘယ်လိုလုပ်ရမလဲဟိုစကားကြားဘူးလားအေးမကြားဘူးဆိုတော့ပြောရမှာပေါ့သီလဆိုတာကိုနှုတ်များကိုကောင်းစွာထားဖို့စောင့်ရသလေကိုနှုတ်လုံရင်လူရင်ကြေးကွယ်ကောင်းကျိုးပေးမြဲအမှန်ပေး စိတ်ပါလုံရင်ပူလို့ကောင်းတဲ့ွယ်ကောင်းတဲ့ကောင်းအောင်ယူစားလေစိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကမိန့်ခဲ့ပြီကိုနှုတ်စိတ်ထားဤသုံးပါလုံညာချမ်းသာပြီကိုကအပြစ်မကင်းတာတွေမပြုမိအောင်နှုတ်ကအပြစ်မကင်းတာတွေမပြောမိအောင် ရှောင်ကျင်ပြီဆိုတော့ကိုနှုတ်အကြောင်းပြုပြီးတော့ဆင်းရဲမရှိဘူးလုံခြုံတယ်အဲ့ဒါကတော့သီလကတတ်နိုင်တယ်ကိုလွန်ကျူးမှုမရှိအောင်စိတ်လွန်ကျူးမှုမရှိအောင်အဲကိုလွန်ကျူးမှုမရှိအောင်နှုတ်လွန်ကျူးမှုမရှိအောင်သီလနဲ့ထိန်ထိုင်ရတယ်အဲ့ဒါလို့ဆိုလို့ရှိရင်ကိုနှုတ်မှဖြစ်ပေါ်တဲ့ဆင်းရဲမဖြစ်ပေါ်တော့ဘူးဆင်းချမ်းသာတယ်လုံခြုံတယ် သို့တော်လည်းပဲစိတ်ထဲမှာတင်ဖြစ်နေတဲ့လောဘစိတ်ထဲမှာတင်ဖြစ်နေတဲ့ဒေါသစိတ်ထဲမှာတင်ဖြစ်နေတဲ့မောဟစိတ်ထဲမှာတင်ဖြစ်နေတဲ့မာနအဲ့ဒီကိလေသာတွေကရှိမနေဘူးလားရှိနေသေးတယ်ကိုရိလည်းရောက်မကျူးလွန်မိတော်လည်းပဲစိတ်ထဲတင်ဒေါသထွက်နေတာစိတ်ထဲတင်လောဘတက်နေတာ စိတ်ထဲတယ်မသိတဲ့သဘောစိတ်ထဲတယ်မာနတက်နေတာအဲ့ဒါတွေရှိသေးတယ်အဲ့ဒါလို့ဆိုရင်အဲ့ဒီလောဘဒေါသမောဟမာနတွေရှိနေတယ်မြတ်ဒီစိတ်ဟာညင်မဲပြီးတော့ဆင်းရဲနေတာပဲဒီတော့အဲ့ဒီညင်မဲလို့ဆင်းရဲနေတဲ့စိတ်ကိုဖြူစင်ပြီးချမ်းသာအောင်ဘာလုပ်ရမလဲဘာဝနာပွားရမယ် ဖြူစင်ပြီဆိုလို့ရှိရင်တော့ဆင်းရဲအောင်မလားမဆင်းရဲတော့ဘူးဆင်းရဲကဆင်းရဲမှလုံယုံသွားပြီစိတ်ဟာအဲ့ဒါအဲ့ဒီစိတ်ဖြူစင်အောင်လုပ်တဲ့အလုပ်ကိုဘာဝနာတဲ့ဘာဝနာဆိုတာဖြစ်စေခြင်းပွားစေခြင်းဖြစ်ပွားစေခြင်း ဖြစ်ပွားစေခြင်းဆိုတာဖြစ်ပွားအောင်အထုတ်ခြင်းဘာဝနာဆိုတာဘာဖြစ်ပွားအောင်အထုတ်ရမှာလဲဖြူစင်တဲ့စိတ်တွေဖြစ်ပွားအောင်အထုတ်ရမယ်ညင်မဲတဲ့စိတ်တွေတဖြည်းဖြည်းတဖြည်းဖြည်းပျောက်သွားပြီးတော့တဖြည်းဖြည်းတဖြည်းဖြည်းဖြူစင်တဲ့စိတ်တွေဖြစ်ပွားလာအောင်အထုတ်ရမယ် အဲ့လိုအထုတ်တာကိုဘာဝနာလို့ခေါ်တယ်ဒီတော့ညင်မဲ့တဲ့စိတ်တွေဖြည်းဖြည်းနေပါနေပါသွားရကနောက်ဆုံးမှ လုံးဝပျောက်သွားပြီးဖြူစင်တဲ့စိတ်တွေတဖြည်းဖြည်းတဖြည်းဖြည်းပိုးပြီးတော့ဖြစ်ပွားဖြစ်ပွားလာဖို့ဆိုတာဟာနှုတ်ကိုလေ့ကျင့်ရမလားကိုယ်ကိုလေ့ကျင့်ရမလားစိတ်ကိုလေ့ကျင့်ရမလားစိတ်လေ့ကျင့်ရမှာဟုတ်တယ်မဟုတ်လား အဲ့ဒါကိုပဲ mental training လို့သုံးတယ်စိတ်ကိုလေ့ကျင့်တာ mental culture လို့လည်းသုံးတယ်ကုသိုလ်စိတ်တွေဖြူစင်တဲ့စိတ်တွေဖြစ်ပွားအောင်အထောက်တာဖြစ်တဲ့တဲ့ mental development လို့လည်းသုံးတယ်အဲ့ဒါဘာဝနာပဲလူရင်းကတော့စိတ်ကိုလေ့ကျင့်ပွားများပြီးရင် တဖြည်းဖြည်းညင်မဲတဲ့စိတ်တွေ ပျောက်ပြီးတော့တဖြည်းဖြည်းဖြူစင်တဲ့စိတ်တွေစိတ်ထဲမှာအစာထိုးပြီးတော့ဝင်လာမယ်ကုသစိတ်တွေစာထိုးဝင်လာမယ်အခုယောဂီတို့ကိုယ်တွေ့ပဲရှုမှတ်နေတဲ့အခါတခါတည်းရတော့လည်းရှုမှတ်မကောင်းဘူးတခါတည်းရတော့ရှုမှတ်လို့ကောင်းတယ်ရှုမှတ်လို့ကောင်းလို့စိတ်ကလေးငြိမ်နေတဲ့အခါမှာယောဂီတို့စိတ်ဟာဘလို့ဖြစ်နေလဲဖြူစင်းနေတယ်မဟုတ်လား ကိုယ်စိတ်ကိုဖြူစင်တာသိတယ်မဟုတ်လားအဲ့ဒီအချိန်အဲ့ဒီဖြူစင်တဲ့အချိန်ချမ်းသာမနေဘူးလားအဲ့ဒါအဲ့ဒါစိတ်ကိုလေ့ကျင့်ပွားများတာလေ့ကျင့်ပြီးတော့ဖြူစင်တဲ့စိတ်တွေပွားများအောင်အထောက်တာအဲ့ဒါကိုဘာဝနာလို့ခေါ်တယ်ဒီတော့အဲ့ဒါလို့လေ့ကျင့်ပွားများမှုမရှိဘဲနဲ့စိတ်ကိုသူ့အရှိအတိုင်း ဖြစ်ချင်တယ်လို့ဖြစ်ဆိုပြီးပေါက်လွတ်ပဲစားလွတ်ထားရင်ညင်မဲတဲ့စိတ်တွေဖြစ်များမလားဖြူစင်တဲ့စိတ်တွေဖြစ်များမလားလောကက အကုသိုလ်ဥစည်းနေတာမဟုတ်လားအကုသိုလ်ဥစည်းနေတာလောဘဒေါသမောဟမာနဖြစ်ဖို့ဆိုလို့ရှိရင်အထုတလဲလောက်မနေရဘူးသူဟာသူလွတ်ပေးထား လောဘလည်းဖြစ်နေတာပဲလိုချင်နေတာတတ်မဲ့နေတာနှစ်သက်နေတာတွေ့တာနေတာညှိနေတာဒေါသလည်းဖြစ်အောင်ကြိုးစားမနေရဘူးနည်းနည်းလေးအခုခံလေးစိတ်ထဲစိတ်နဲ့မတင်လာလေးဖြစ်တယ်ဆိုတာနဲ့ဒေါသထပ်ထောင်းမနေဘူးမောဟအမှန်တဘာဝမသိဘူးဆိုတာတော့စိတ်မလေးကျင်တဲ့မြတ်ဘာမှမသိဘူးဘိဘိဘိမှောင်ကြတယ်ဒီတော့စိတ်ဆိုတာ ရေနဲ့တူတယ်ဘာနဲ့တူတော့ဘာကြောင့်ရေနဲ့တူလဲရေမြန်းမှာမြေပေါ်လောင်းချရင်နေရစီသလားမြင့်ရစီသလားမြင့်ရစီးကျင်တဲ့အခါကျတော့အရေစီးချောင်းရဲ့ရှေ့ကအတားအစီးလှုပ်ပေးမှပဲမြင့်ရပြန်စီးတာမဟုတ်လား အတားအဆီးမလုပ်ပေးလို့ကတော့နေရပဲစီးတာပဲအဲ့ဒါလိုပဲစိတ်လည်းပဲဘာမှအတားအဆီးမလုပ်ပဲသူ့ဟာသူလွတ်ထားလိုက်ရင်ကောင်းတဲ့အာယုန်တွေစီသွားမလားမကောင်းတဲ့အာယုန်တွေစီသွားမလားမကောင်းတဲ့အာယုန်တွေစီပဲသွားတယ်ကောင်းတဲ့အာယုန်သွားဖို့ဆိုတာကတော့တော်တော်ကိုကြိုးစားယူရတာတော်တော်ကြိုးစားယူရတာ ဒီကနေ့မောင်နှမ3ယောက်တောင်အာဖရိကကျောင်းအတွက်ဓမ္မကြီးအတွက်တတိုင်းအတွက်လာလှူကြလူကြတယ်မှာအမကတော့သူကတော့ဒီမှာတရားအားထုတ်ထားတဲ့ပုံကိုဆိုတော့တရားသမားဆိုတော့ကျောင်းဆိုလာခြင်းနေတာကြံတဲ့ညင်မနဲ့မောင်လေးကအဲ့ဒါကျောင်းမလိုက်ချင်လို့လိုက်ချင်အောင်အတင်းဆွဲခေါ်ခဲ့ရတယ် အ ਨੇ ဆုံးကြောင်းရောက်လို့မလို့ဆိုကြပါစို့ယောဂီတွေတရားအထုတ်နေတာတွေ့ရင်ပဲမလေးသူတို့တရားအထုတ်နေတာတော်လိုက်တာကြီးညိုစရာကောင်းလိုက်တာလို့အဲ့လိုစိတ်แท้ဖြစ်ရင်ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ပေါ့မြင်မဲ့အဲ့လိုဖြစ်မှာတကယ်လို့များ တရားများနာလို့တရားနာတာသဘောကျပြီဆိုလို့ရှိရင်ပိုးပြီးကုသိုလ်စိတ်မဖြစ်ဘူးလားဖြစ်ပါဘူး အဲ့ဒါကြောင့်ရောက်လို့ရှိရင်ကုသိုလ်စိတ်ပဲအဖြစ်များတယ်အကုသိုလ်စိတ်ဆိုတာမဖြစ်တလို့ဖြစ်တာဖြစ်လဲနည်းနည်းပါပါတတိထားရင်ဖြစ်ကုန်မဖြစ်ဘူးတတိမထားရင်တော့ကြောင်းနေပြီမဲ့အကုသိုလ်စိတ်ကဖြစ်နိုင်ဒီတော့အဲ့ဒါလို့ဖြူစင်တဲ့ကုသိုလ်စိတ်ဖြစ်ဖို့ရာ အတွက်အဲ့ဒီကလေးနှစ်ယောက်ကိုအတင်းဆွဲခေါ်ခဲ့ရတယ်ဆိုတော့ရေကိုအထက်ဘက်စီးဖို့ရာ အတားတားပေးရတာနဲ့မတူဘူးလားတော်တော့ကိုတားယူရတာအဲ့တော့ကိုဟာကိုလည်းသိမှာပါအခုဒီထဲမှာကြောင်းထဲမှာတရားအထုတ်နေတော့တောင်မှပဲစိတ်ကအိမ်ရောက်ရောက်မသွားဘူးလားအိမ်ရောက်သွားဟိုရောက်သွားဒီရောက်သွားမိစေတငယ်ချင်းစီရောက်စီးပွားရေးရောက်သမီးသားရေးရောက်နေရောက်ရောက်တဲ့အခါရံဖယံခါ ထိုင်တော့ထိုင်နေတာပဲဖောင်းနေပိန်နေထိုင်နေထိတယ်ဖောင်းနေပိန်နေထိုင်နေထိတယ်နဲ့အစတော့ဖောင်းတာလည်းဒီပိန်တာလည်းဒီထိုင်တာလည်းဒီထိတာလည်းဒီရှုသိနေခဏကြာထွက်သွားတော့အိမ်ကိစ္စစီးပွားရေးကိစ္စစိတ်ကရောက်သွားရောက်သွားတဲ့အခါကျတော့ငါထွက်ရင်တော့ဘဝထိုးလုံးလုံးမှဖြစ်မှာပါဒီလိုလို့လို့ဖြစ်သေးပါဘူး မိမိစီးပွားရေးကိစ္စစဉ်းစားတယ်အဲ့ဒီစဉ်းစားနေတဲ့အချိန်မှာစိတ်မဲတွေဖြစ်သလားစိတ်ဖြူတွေဖြစ်သလားစိတ်မဲတွေဖြစ်ပါဗျာကိလေသာပေါ့လောဘစိတ်ဒေါသစိတ်မာနစိတ်ဒါတွေပဲဖြစ်တယ်မဟုတ်ဘူးလားအဲ့တော့အဲ့လိုတွေးမိနေတယ်ဖောင်းနေပိန်နေထိုင်နေထိတယ်စီဝရေးတွေးလိုက်အဲတော့ကြကြတော့အင်ခါငါဟာ ဟုတ်သေးပါဘူး ထွက်တယ်ထွက်တယ်ထွက်တယ်လွတ်နေလွတ်နေလွတ်နေရှုလိုက်ပြီးတော့ရသွားပြန်တစ်ခါပြန်ပြီးဖောင်းနေပိန်နေတဖောင်းတပိန်ပဲရှိတယ်နှစ်ဖောင်းနှစ်ပိန်တော့မလို့ရဘူးဖြုတ်ဆိုပြန်ရောက်သွားပြန်ပြီအဲ့ဒါနဲ့ပဲနောက်ကြတော့ခဲဒီလောက်တော့ဟာကိုင်းတတ်နိုင်မှာဟုတ်ဆိုပြီးတော့အဲ့ဒါစီးပွားရေးကိစ္စစိတ်ထဲမှာစီမံကိန်းချပြီးဟုတ်လားတားလို့ရသေးလား အဲအဲ့ဒါလောက်တားတာတော့မရဘူးနော်စောင့်ရှောက်ရန်ခဲ့တားရန်ခဲ့ထိန်ခဲ့လျက်ပေါ်လော်လီခြင်းဟုတ်ပါတယ်တော့မကောင်းတဲ့အာယုံစီမသွားဖို့မကောင်းတဲ့စိတ်မဖြစ်ဖို့စောင့်ရှောက်ဖို့ရလဲခက်ခဲတယ်အဲ့ဒီအာယုံစီမရောက်အောင်တားဖို့ရလဲ က်ခဲတယ်ထိန်းထားဖို့ရတယ်ခက်ခဲတယ်အဲ့ဒါလောက်လျှက်ပေါ်လော်လီတဲ့စိတ်စောင့်ရှောက်ရန်ခက်တားရန်ခက်ထိန်းခက်လျှက်ပေါ်လော်လီခြင်းဟုတ်သလားမမှန်ဘူးလားဘယ်သူဟောတာလဲဟောဆရာတော်ဟောတာ မြတ်စွာဘုရားဟောတာနော်မြတ်စွာဘုရားဟောတာမြတ်စွာဘုရားဒီလိုဟောတယ်ဖန္ဒနံစပလံစိတ်တံဒုရခန္တုန်ိဝရယံဥဇုံကရောတိမေတာဝိဥတုကာရောဝဒေသနံဝါရိဇောဝထလေခိတောဩကာမောကတဥပတော ပရိဖန္တိတံစိတ်တံမာရတေယံပဟာတဝေကောင်းတယ်မဟုတ်လားဟမ်မကောင်းလားဘာကောင်းတော့ဟောနားထောင်လို့ကောင်းတာဟောအဲ့ဒီမှာဣဒံစိတ်တံဤစိတ်သည်ဖန္ဒနံတဆဆဒုံတဖြတ်ဖြတ်ခုံတာဤတဲ့ စပလံလျက်ပေါ်လော်လီတတ်၏ဒုရခံစောင့်ရှောက်ဖို့ရလဲခဲရင်ဤဒုံနိဝရယံတားမြစ်ဖို့ရလဲခဲရင်ဤဒီစိတ်ကတဖြက်ဖြက်ခုံတဆက်ဆက်တုံဆိုတော့ဟိုအာယုံရောက်ဒီအာယုံရောက်လူလာတုံခေါက်ရှောက်နေတာကိုပြောတာပြန့်လွင့်နေတာကိုပြောတာ စပလံလျက်ပေါ်လောလီဓာဤဒုံနိဝရယံဒုရခံစောင့်ရှောက်ဖို့ရလဲခင်းရင်ဤဒုံနိဝရယံမသွားသင့်ဟာအာယုံကိုမသွားအောင်တားမြစ်ဖို့ရလဲခဲရင်ဤခန္ဒနံစပလံစိတ်တံဒုရခံဒုံနိဝရယံဥဇုံကရောတိမေဓာဝီဥတုကာရောဝဒေဇနံအဲ့ဒီ စိတ်ရဲ့အဲ့ဒီသဘောကိုမြတ်စွာဘုရားကငားနဲ့ဥပမာပြုတယ်ဥဇုံကရောတိမေတာဘိဥတုကာရောဝဒေသနံဝါရိဇောဝထလေခိတောဩကမောကတဥပတောပရိဖန္တတိတံစိတ်တံမာရတေယံဝဟာတဝေထလေ ဩကာမောကတဥပတောရေသည်ဟုသောတရားမှထုံဆောင်၍ထလေခိတ်သော ကုန်းပေါ်၌ပြည့်တင်ထားအပ်သောဝါရီသောငါသည်ပရိဖန္တတိဤဝတဖြတ်ဖြတ်တုံတဆတ်ဆတ်ခုံတကယ်သို့တဲ့ဟောပါတယ်တော့ရေထဲကငါထုတ်ပြီးတော့ကုန်းပေါ်တင်ထားလိုက်တော့ တဖြတ်ဖြတ်တုံတဆဆခုံနေတဲ့ဘာလို့လဲရေထဲပြန်ញင်လို့မဟုတ်ဘူးလားရေထဲပြန်ញင်လို့အဲ့ဒါလိုပဲဣဒံပိစိတ်တံဤစိတ်တိလဲမာရဒေယံမမိအရာတိဟုသောခန္ဓာ၅ပါးကိုဝါကိလေသာကိုမခတဝေပယ်ဖြတ်ဖို့ရာ ကာမဌာနာရမဏီကမထာအာယုန်၌ခိတံပြစ်တင်ထားအပ်သည်ရှိသောကိလေသာကာမဂုဏ်တွေကျော်လွန်ပြီးငြိမ်းအေးသွားဖို့ရာအတွက်ကမထာအာယုန်ပေါ်မှာကာမဂုဏ်တွေကဒီစိတ်ကိုထုတ်ဆဲပြီးတော့ကမထာအာယုန်ပေါ်မှာတင်ထားလိုက်လို့ရှိရင်တဲ့ဒီစိတ်ဟာငြိမ်းလို့ဟုတ်ကဲ့လားဟုတ်လား ယ်လိုလဲဣဒံဝိစိတ်တံဤစိတ်သည်ကမ္မထာနာရမဏိကမ္မထာအာယု၌ခိတ်တံပြစ်တင်ထားအပ်သည်ရှိသောပရိဖန္တတိတဖြတ်ဖြတ်တုံတဆတ်ဆခုံလျက်နေ၏တဲ့ငါလိုပဲတဲ့ဟုတ်ပါမလားယောဂီတို့စိတ်တော့မခုံဘူးမဟုတ်လားငြိမ်လို့ရှိမှန်းတော့မသိရဘူး ဟမ်မဟုတ်လားကဲဒါဖြင့်အဲ့ဒီခုန်တတ်ပြန်တတ်တဲ့စိတ်ကိုငြိမ်အောင် မလုပ်နိုင်ဘူးလားလုပ်နိုင်တာပေါ့လောကမှာငြိမ်တယ်ဆိုတဲ့သဘောလှုပ်တယ်ဆိုတဲ့သဘောနှစ်မျိုးရှိတယ်လှုပ်တဲ့သဘောငြိမ်တယ်ဆိုတဲ့သဘောလှုပ်တယ်ဆိုတဲ့သဘောနှစ်မျိုးရှိတာမှာငြိမ်တဲ့ဟာကိုလည်းလှုပ်အောင်လုပ်လို့ရတယ် ကာယီခုနရက်နေတာငြိမ်လို့ကင်လှုပ်အောင်လှုပ်ဆန်းဆိုဆက်နှုတ်လိုက်မှလှုပ်မသွားဘူးလားအဲငြိမ်တာလည်းလှုပ်အောင်လုပ်လို့ရတယ်အမြဲလှုပ်အောင်လည်းလှုပ်တာကိုလည်းငြိမ်အောင်လုပ်လို့ရတာပဲမလှုပ်ရင်တာမဟုတ်လားအဲအဲဒီကာယီဆက်ကြောင်သွားနေရဆိုဆက်ပိတ်ရက်လိုက်မှကင်ငြိမ်မသွားဘူးလားဘာမဆိုလှုပ်ရင်ရတယ်ဒါကြောင့် ဒီနေရာမှာတော့ဥပမာပေးတယ်ဥစုကာရောဥတုကာရောမြားလို့သမားသည်ဒေသနာမြားကိုဥစုံကရောတိဤဝဖြောင်းအောင်ပြုသကဲ့သို့မေဓာဝီပညာရှိသည်လေဣဒံစိတ်တံဤစိတ်ကိုဥစုံကရောတိဖြောင်းအောင်ပြုနိုင်၏မြားလို့သမားဟာမြားကို ဖြောင်းအောင်ပြုနိုင်တယ်လို့ ပညာရှိဟာလည်းပဲဒီစိတ်ကိုဖြောင်းမှငြိမ့်သက်မလုံးမရှက်ဖြစ်အောင်လုပ်လို့ရတယ်တဲ့မြတ်လို့သမားများမြားကောက်နေတဲ့အခါကျတော့ကောက်နေတဲ့မြားကိုမီးလေးกินလိုက်กินပြီးတော့လက်ကလေးနဲ့ဖြောင်းလိုက် ပြီးတော့မှမျက်စိကလေးတစ်ဖက်မှိတ်ပြီးတော့မြားလေးကြည့်လိုက် အာကောက်နေသေးတယ်ဆိုထပ်မီးกินလိုက်မီးกินပြီးတခါဖြောင်းလိုက် ဖြောင်းပြီးတခါမျက်စိလေးနဲ့ကြည့်လိုက် နောက်ကြတော့လုံးဝဖြောင်းသွားပြီဆိုတဲ့အခါကျတော့တော်ရောအဲ့ဒီအခါကျမှဒီမြားကိုအသုံးချမြားမြားကောက်နဲ့သားကောင်ပြည့်ရဲ့လွဲမလားမှန်မလားလွဲမှာပေါ့မြားတယောက်နဲ့သားကောင်ပြည့်ရဲ့မှန်မယ်ပေါ့ဒါကြောင့်ဖြောင်းရတာထို့သူပဲလောဘဒေါသမောဟတွေနဲ့ကောက်ကွေးနေတဲ့စိတ်အဲ့ဒီစိတ်နဲ့ ချမ်းသာကိုရနိုင်မှာမလားမရနိုင်ဘူးလောဘဒေါသမောဟအကောက်အကွေးတွေပြောင်းပြီးတော့ကုသိုလ်တရားတွေနဲ့ဖြူစင်ဖြောက်မှတ်နေတဲ့အခါကျတော့အဲ့ဒီစိတ်ဟာချမ်းသာမရဘူးလားလှုပ်လို့ရတယ်ဒီဒေသနာမဟုတ်တခြားဒေသနာကြတော့မြတ်စွာဘုရားတခြားဥပမာပေးတယ်ဘယ်လိုလဲဆိုတော့ သိရွေသမားများဟာတဲ့သိရွေသမားဆိုတာလက်သမားပြောတာပါဗျာတစ်တုံးကြီးကိုတစ်ပင်ခုတ်လဲတစ်တုံးကြီးဖြစ်အဲ့ဒီတစ်တုံးကြီးကိုလိုရာအိမ်အဆောက်အဦလဲဆောက်လို့သူဆောက်နိုင်တယ်တဲ့လိုရာဖြစ်တဲ့ဇပွဲကလထိုင်အစာရတဲ့အသုံးအဆောင်လဲသူလုံနိုင်တာပဲတဲ့လုံရင်ရတာပဲတဲ့မလုံရင်တော့လည်းပဲတစ်တုံးတစ်တုံးပဲပေါ့ နောက်တစ်ခါလယ်သမားများမှာလူရလယ်တဲကိုလူရရေကို မြောင်းသွယ်ပြီးတော့ချတဲ့အခါမှာလူရလယ်တဲကိုရေရအောင်ချနိုင်တယ်တဲ့ရေကိုလူသလိုမြောင်းတွယ်ပြီးလူတဲ့လယ်တဲကိုချနိုင်တယ်အဲ့ဒါလိုပဲစိတ်ကိုလည်းမိမိလူသလိုလေ့ကျင့်ပွားများပြီးပုံသွင်းလို့ရတယ်တဲ့မြတ်စွာဘုရား ဒါကြောင့်စောင့်ရှောက်နိုင်ခဲ့တားနိုင်ခဲ့ထိမ့်ခဲ့လျက်ပေါ်လော်လီတဲ့စိတ်ကိုဒီတိုင်းလွတ်မထားပဲနဲ့သူ့ကို လေ့ကျင့်ပွားများပြီဆိုလို့ရှိရင်တော့သူဟာတဖြည်းဖြည်းယဉ်ကျေးလာတာပါတဲ့ယဉ်ကျေးလာတယ်ဆိုတာကိလေသာနေပါနေပါလာတာကိလေသာနေပါလာပြီဆိုလို့ရှိရင်တဖြည်းဖြည်းယဉ်ကျေးတယ်ကိလေသာများရင်ရိုင်းတယ်လောဘဒေါသမောဟမာနတွေများရင်ရိုင်းတယ် သူတို့နေပါပြီဆိုလို့ရှိရင်ယဉ်ကျေးတယ်ယဉ်ကျေးချမ်းသာတယ်အဲဒါကြောင့်တချိန်ကမြတ်စွာဘုရားတို့တရားသိတဲ့ပုဂ္ဂိုလ်များ တစ္စကပရပိုက်ကိုပြောတာတို့တရားကိုကျင့်လို့မလို့တို့တရားသိပြီမဲ့အသည့်ဖို့အသည့်ထိရပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်များဟာတဲ့ဒီလိုသူတို့စိတ်ထဲမှာ ရှိတယ်တဲ့ ဒန္တောသောဘဂဝါဓမ္မထာယဓမ္မန္တိသေတိသောဘဂဝါအကျွန်ုပ်တို့အမြတ်ဤအာထကုဝေယအစီဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဒန္တောကိလေသာ အငြင်းအကျေးကင်းစင်ဝေ၍ယဉ်ကျေးတော်မူပြီးသည်ဖြစ်၍ဘုရားရှင်ကိုယ်တိုင်ယဉ်ကျေးတယ်တဲ့။ဘာကြောင့်လဲ။ကိလေသာတွေမရှိတော့လို့ ဒန္တောကိလေသာ အငြိကြေကိစင်ဝေ၍ယင်ကြေတော်မူပြီးသည်ကိစင်ဝေလျက်ညင်ကြေတော်မူပြီးသည်ဖြစ်၍ဓမ္မထာယာတတ္တဝအမြာကျွန်ုပ်တို့အားလည်းအလားတူပင်ယင်ကြေးကြပါစေခြင်းအကျိုးငှာဓမ္မံယင်ကြေးစေရန်တရားမှန်ကိုဒေတိတိကရုဏာလှုံ့ဆော်ရွှေညံတော်ဖြင့်ထုတ်ဖော်ကျူသည်ဟောကြားတော်မူခဲ့လေပြီပါတယ်တော့ နားထွေးသွားပြီနော်မြန်သွားလို့ဘုန်းကြီးကဖြည်းဖြည်းလေးအဓိပ္ပာယ်သိအောင်ဆိုပြတာပါဘုရားရှင်ကိုယ်တိုင်ထုတ်ပေါ်တဲ့စကားတရားသိတဲ့ပုဂ္ဂိုလ်များမှာဒီစိတ်ထားရှိတယ်သောဘဂဝါကျွန်ုပ်တို့အမြာဤအာထာကုကိုရာအစစ်ဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဒန္တောကိလေသာအငြိအကျေးကင်းစင်ဝေ၍ယဉ်ကျေးတော်မူပြီးသည်ဖြစ်၍ ဓမ္မထာယာတတ္တဝအမြာကျွန်ုပ်တို့ အားလည်းအလားတူပင်ယဉ်ကျေးကြပါစေခြင်းအကျိုးငှာဓမ္မံယဉ်ကျေးစေရန်တရားမှန်ကို ဒေတိတိကရုဏာရှိထားမေတ္တာအဖြင့်ဟောကြားတော်မူခဲ့ပါ၏ပါတယ်တော့ အကျွန်ုပ်တို့မြတ်စွာဘုရားဟာကိုတော်တိုင်ကိလေသာကင်းလို့မို့လို့ယဉ်ကျေးတော်မူပြီးပြီဖြစ်၍ယဉ်ကျေးတော်မူပြီးပြီဖြစ်တဲ့အတွက်တတ္တဝါတွေလည်းပဲကိလေသာကင်းပြီးယဉ်ကျေးစေဘူးရာယဉ်ကျေးစေနိုင်တဲ့တရားတော်ကို ဟောပြောညွှန်ပြဆုံးမတော်မူတယ်ဒီလိုမဟုတ်လားတရားသိပြီးတဲ့လူရဲ့စိတ်ထဲမှာအဲ့ဒါလိုပဲဖြစ်တယ်အဲ့ဒါကိုမှဘုရားရှိခိုးလုပ်တဲ့အခါကျတော့ တမ္ပကဝန္တံထိုးရှင်တော်မြတ်ဘုရားကိုအဟံတပိတော်သည်ဝန္နာမိယိုသေးမြတ်တို့လက်ဆုံမှု၍ရှိခိုးကြောပါ၏ရှင်ဘုရားတစ္စကပရိုက်ကိုမြတ်စွာဘုရားမိန့်ကြတာတစ္စကပရိုက်ကြီးကပထမတော့မြတ်စွာဘုရားကိုသူ့ဝါဒနဲ့ညှင်းခုန်ပြီးတော့သူဝါဒမှန်တယ်မြတ်စွာဘုရားဝါဒမှားတယ်လို့နောက်ဆုံးကြတော့သူဝါဒမှားကြောင်းသူဝန်ခံရပြီးတော့မြတ်စွာဘုရားရဲ့တရားတော်တွေသူလိုက်ပြီးတော့ မေးတော့မြတ်စွာဘုရားကဖြေတာပြန်နားထောင်ကြည့်သောဘဂဝါကျွန်ုပ်တို့အများဤအာထာကုတ်ဝေယအစေဖြစ်တော်မူသောထုမြတ်စွာဘုရားသည်ဒန္တောကိလေသာအငြိကြီးကင်းစင်ဝေလျက်ညင်ကြီးတော်မူပြီးသည်ဖြစ်၍ဓမ္မထာယာတတ္တဝအများကျွန်ုပ်တို့အားလည်းအလားတူပင်ယင်ကြီးကြပါစေခြင်းအကျိုးငှာ ဓမ္မံယဉ်ကျေးစေယံတရားမှန်ကိုဒေတေတိကရုဏာရွှေသွားမေတ္တာအဖြင့်ဟောကြားတော်မူခဲ့ပါပေ၏ဓမ္မကဝန္တံထိုရှင်တော်မြတ်ဖရာကိုအဟံတပိတော်သည်ဝန္တာမိယုတိညွကျိုးလက်ဆုံးမှု၍ရှိခိုးကြောပါ၏ရှင်ဖရာသဘောပေါက်လားအဲ့လိုစိတ်ထဲမှာရှိသွားတာတဲ့ တရားတကယ်သိသွားပြီဆိုတော့ဩဘုရားရှင်ဟာသူကိုယ်တိုင်ဒီတရားတွေကျင့်လို့ကိလေသာအငြိကျေးကင်းစင်ဝင်လို့ယင်ကျေးတော်မူပြီးသည်ဖြစ်၍စိတ်ဓာတ်ယင်ကျေးတော်ကိုယင်ကျေးနှုတ်ယင်ကျေးပေါ့တတ္တဝါတွေလည်းပဲယင်ကျေးစေခြင်းနဲ့ချမ်းသာစေလိုတဲ့စိတ်ထားရှိတဲ့အတွက်တတ္တဝါတွေယဉ်ကျေးစေဖို့ရာအတွက်ကိလေသာညစ်ကြေးကင်းဝေးစေဖို့ရာအတွက် ယင်ကျေးစေကြောင်းဤကောင်းလမ်းမှန်လေးကိုညွန်ပြဟောပြောတော်မူတယ်။ဒါကြောင့်မလို့ကျေးဇူးကြီးမားလာတော်မူပါပေတယ်။ဒီလောက်တောင်ကျေးဇူးကြီးမားလာတော်မူတဲ့မြတ်စွာဘုရားကိုတပည့်တော်ယူသည်မြတ်နှုတ်လက်ဆုံမိုး၍ရှိခိုးကြောပါဤရှင်ဘုရား။မဟုတ်တော့ဘူးလား။အခုယောဂီတို့ပဲအခုနည်းနည်းပဲသိရသေးတယ်။အဲ့ဒီအသိလေးနဲ့ပဲဩတရား အေးရောင်တရားတွေဟောခဲ့လို့တို့များနားလဲရသဘောပေါက်ရကျင့်ရကြံရကျင့်လို့ကြံလို့သိသလောက်သိရသိသလောက်သိရတဲ့အတွက်လည်းတို့ချမ်းသာသလောက်ချမ်းသာရတယ်စိတ်ထဲမှာမဖြစ်ဘူးလားမချမ်းသာဘူးလားဆိုတော်ဘဂဝါအကျွန်ုပ်တို့အများဤအာထာကိုဝေယအစေအ ဖြစ်တော်မူသောထိုမြတ်စွာဘုရားသည်သောဘဂဝါအကျွန်ုပ်တို့အများဤအာထာကိုယ်ွယ်ရာအစစ်ဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဖြစ်တော်မူသောထိုမြတ်စွာဘုရားသည်သို့ န္တောကိလေသာအညစ်အကြေးကင်းစင်ဝေလျက်ယဉ်ကျေးတော်မူပြီးသည်ဖြစ်၍ဒန္တောကိလေသာအညစ်အကြေးကင်းစင်ဝေလျက်ယဉ်ကျေးတော်မူပြီးသည်ဖြစ်၍ သို့ဓမ္မထာယ တတ္တဝါအမြအကျွန်ုပ်တို့အားလည်းအလားတူပင်ယဉ်ကျေးကြပါစေခြင်းအကျိုးမှာဓမ္မထာယတတ္တဝါအမြအကျွန်ုပ်တို့အားလည်းအလားတူပင် ယင်ကြည်ကြပါစေခြင်းကျူးမှာ ကျေစေယံတရားမှန်ကိုဒေတိတိကရုဏာရွှေသွားမေတ္တာထား၍ဟောကြတော်မူခဲ့ပါပေ၏ဒေတိတိကရုဏာရှိသွား မေတ္တာထား၍ဟောကြားတော်မူခဲ့ပါပေ၏ မြတ်စွာဘုရားကိုအဟံတပိတော်သည်ဝန္ဒာမိယူသေးမြတ်နို့လက်ဆုံးမိုး၍ရှိခိုးကြောပါ၏ရှင်ဘုရားဓမ္မကဝန္တံထိုမြတ်စွာဘုရားကို ံတပိတော်သည်ဝန္တာမိယူသေးမြတ်နို့လက်ဆုံးမိုး၍ရှိခိုးကြောပါ၏ရှင်ဖျားရှိခိုးကြောပါ၏ရှင်ဖျားဆို ဂဝါသော တော့ကိလေသာရှိနေရင်ရိုင်းဆိုင်တယ်ကိလေသာမရှိရင်ယဉ်ကျေးတယ်ကိလေသာရှိနေလို့ရိုင်းဆိုင်ရင်ဆင်းရဲတယ်ကိလေသာငြိမ်းလို့ယဉ်ကျေးရင်ချမ်းသာတယ်အဲ့တော့စိတ်ကိုယဉ်ကျေးအောင်လုပ်ဖို့လိုတယ်ဘယ်လိုယဉ်ကျေးအောင်လုပ်ဖို့လုပ်ရမလဲလေ့ကျင့်ပွားများရမယ်ဒီလိုမဟုတ်လား လေ့ကျင့်ပွားများမှုမရှိရင်ယဉ်ကျေးနိုင်မှာမလားအခုနပြောသလိုပေါ့သူ့ကိုကုသိုလ်စိတ်တွေဖြစ်အောင်လေ့ကျင့်ပွားများမှုမရှိဘူးဆိုအကုသိုလ်ဘက်ပဲအသွားများတယ်ကုသိုလ်ဤတက်တက်လောက်ပါမဲ့ဆိုပြီးတော့တလ10ရက်15ရက်ဆိုပြီးလာပြီးထိုင်းပြီးဖောင်းနေပိန်နေထိုင်းနေထိတယ်ရှုမှတ်တယ်ကြွတယ်လှမ်းနေချတယ်ရှုမှတ်တယ်အဲ့ဒီကြားတဲ့ကကိုပဲဖောက်ဖောက်ပြီးတော့ ဘယ်ဘက်သွားအကုသိုလ်ဘက်သွားသွားနေတာအဲ့လောက်ဆိုးတဲ့စိတ်အဲ့ဒါအတင်းရှိကတားပြီးတင်တာတောင်မှမရခြင်းဘူးအဲ့ဒါအဲ့ဒီတားတဲ့အလေးအကျင့်ကို များများလုံမှ တဖြည်းဖြည်းတော်ယုံကြတယ်ကိလေရေရင်စည်းလာလင်တင့်တွင်ပါနှင့်တားမီနီး ကိလေရေယံစီလာလင်အစဉ်တတိတာပါမည်လောဘဒေါသမောဟရေအရင်နေဒွါရကို6ပေါက်ကနေပြီးဝင်လာပြီဆိုလို့ရှိရင်တော့ဘယ်လိုလုပ်တာမလဲတဲ့အစဉ်တတိတာပါမည်တဲ့ဘာနဲ့တာရတတိဆိုတာဘာတော့ရှုမှတ်တာ ရှုမှတ်ပြရမယ်တဲ့မြင်လဲရှုမှတ်ကြားလဲရှုမှတ်နားလဲရှုမှတ်စားလဲရှုမှတ်ထိလဲရှုမှတ် ကြံလဲရှုမှတ်တွေးလဲရှုမှတ်စိတ်ကူးလဲစိတ်ကူးလဲရှုမှတ်စိတ်ထဲမြင်လဲရှုမှတ်အဲဒါလို့မြင်သမျှကြားသမျှနားသမျှစားသမျှထိသမျှကြံတွေးသမျှတခုမှမလွတ်ဖျားအောင်တတိကပ်ပြီးရှုမှတ်ပြီးဆိုလို့ရှိရင်တော့ဒီကိလေသာရေးရင်မစည်းဝင်တော့ဘူးတဲ့အဲ့လိုရှုမှတ်တယ်ဆိုတာကလည်းလေ့ကျင့်ထားမှရမှာမဟုတ်လားမလေ့ကျင့်မင်းနဲ့အချိန်တန်မှထားလို့လို့ရမလားမရဘူး စစ်သားတောင်မှစစ်တိုက်ရှင်တယ်ဆိုသင်္นานတက်ရသေးတာမဟုတ်ဘူးလားအဲအဲ့လိုပဲလေ့ကျင့်ထားမှရတာလေ့ကျင့်ပွားများရမယ်တဲ့ပညာရှိကတော့အဲ့လိုသဘောပေါက်တဲ့အတွက်စိတ်ကိုကမ္မထအာယုံမှာတင်ပြီးတော့လေ့ကျင့်ပွားများတယ်ဒါနဲ့ပဲတဖြည်းဖြည်းစိတ်ကိုနိုင်နှင်းလာတဲ့အခါစိတ်ရင်ကျေးလာပြီးကိလေသာအငြိအကျေးပျောက်ပြီးချမ်းသာရောက်ကြောတဲ့ဟုတ်ပါမလား ရေ၌ပျော်ပါရေနေငါဆေထားကုန်တွင်တင်လေလျင်မတီမယမနေတဆတ်ဆတ်ဒုံငါခုံမြဲပင်ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်ခွင်တင်လေလျင်မတီမယမနေတဆတ်ဆတ်ဒုံငါခုံမြဲပင် ရေ၌ပျော်ပါရေနေငါဆေထားကုံတွင် တင်လေလင်မတီမယမနေတဆတ်ဆတ်တုံငါခုံသည်တွင် ဥပမာကာမဂုံပျော်ပါ စိတ်မိုက်အားတရားလောက်ခွင်တင်လေလင်အစင်းသာနာရတာထိတွေ့เสียအဆုံးကာမဂုဏ်ထဲမှာပဲပျော်ပါနေပြီဆိုလို့ရှိရင်မဲနေမလားဖြူးနေမလားမဲနေပါဘူးမဲနေသမျှလည်း ဆင်းရဲကြီးပဲဒီလိုမဟုတ်လားချမ်းသာအောင်အဖြူဘက်လှည့်ပြီးတော့တရားဘက်လှည့်တင်လိုက်ပြီဆိုရင်တော့ငြိမ့်လို့ဘယ်လိုဖြစ်တော့ဖြတ်ဖြတ်တော့တဆဆခုံသည်ဟုတ်လားတချို့ကျခုံတော့မကခုံတော့မနေနိုင်တော့ပြန်ရတယ်မဟုတ်လားမရှိဘူးလားအဲ့ဒါလည်းရှိတယ်အခုဒီထက်တောင်ပါအောင်မလားမသိဘူးနော်ဒီထက်တောင်ပါရင်ပါနေဦးမှာ ကာမဂုဏ်ပျော်ပါစိတ်မိုက်အားတရားလောက်ခွင်တင်လေလင်မတီမယမနေတာဆတ်ဆတ်တုံငါခုံမြဲပင်စောင့်ရှောက်ရန်ခက်တားရန်ခက်ထိန်ခက်လျက်ပေါ်လော်လီခြင်းခဏဖန္ဒနံစပလံစိတ်တံဒုရခန္ဒုန်နိဝရယံဆိုတာ စောင်းလျှောက်ရန်ခဲ့တားရန်ခဲ့ထိန်ခဲ့လျက်ပေါ်လော်လီခြင်းယင်းသည့်စိတ်အားလွှတ်၍ထာများပြားဒုက္ခမုတ်ချပင်ဒီစိတ်ကို မလေးကျင်မပွားများ မထိမ့်သိမ့်မနဲ့လွတ်ထားရနော်မကောင်းတဲ့အာယုန်တွေစီပဲသွားတော့မကောင်းတဲ့စိတ်တွေပဲဖြစ်တော့ဒုက္ခတွေပဲများမှာမသေးကြဘူးလား ယင်သည်စိတ်အားလွှ၍ထာမြာပြဒုက္ခမုတ်ချပင်ရေမြာသည်ကိုလိုသလိုပုံကိုရအောင်ပြုသည်တွင်ပါတယ်ရေမြာသည်ကိုလိုသလိုပုံကိုရအောင်ပြုသည်တွင်ဘာပြောတာမိမိလိုသလိုပုံသွင်းရင်ရတယ် ဟုတ်တယ်မလားရေမြသည်ကို လိုသလို ပုံငိုရအောင်ပြုသည့်တွင် စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရာမြဲပင်ဟုတ်ပါမလားသိဟုတ်တယ်နော်လေ့ကျင့်ဖို့ပွားများဖို့ဒါပဲလိုတဲ့စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရာမြဲပင် ယင်းတို့သိမြင်ပညာရှင်စိတ်ဆင်ယင်ဖို့ထိမ့်မြဲပင်ပါတယ်တော့အဲ့ဒီသဘောသိတဲ့ပညာရှိဟာမိမိစိတ်ထဲမှာကိလေသာအငြိကျေးဆိုတဲ့အရင်ဆိုင်နေပျောက်ပြီးတော့ယင်ကျေးလာအောင်ဒီစိတ်ကိုလေ့ကျင့်ထိမ့်သိမ့်ပွားများပေးဖို့ရာလောက်ရမယ်ဒီလိုမဟုတ်လားပညာမရှိတဲ့လူကတော့စိတ်သဘောသိရလား မသိတော့မဲလို့ဆင်းရဲတယ်ဖြူလို့ချမ်းသာတယ်ဆိုတာလည်းမသိဘူးမဲတယ်ဖြူတယ်ဆိုတာလည်းမသိဘူးအဲ့တော့သူတို့ဆင်းရဲနဲ့ပဲနှပန်းလုံးပြီးတော့မသိတယ်လို့ယင်းတို့သိမြင်ပညာရှင်နေစိတ်စင်ရင်ဖို့ထိမ်မြဲပင်ဒါဖြင့်ဘယ်လိုထိမ်ရဘာဝနာကွင်းစိတ်ကိုတင်အစဉ်ရှုပွားဆုံးမလင် စိတ်ကိုဘာဝနာအလုပ်ပေါ်မှာတင်းပြီးတော့အမြဲမပြရှုပွားပါတဲ့အဲ့လိုရှုခြင်းပွားခြင်းဒီပင်လည်းဆုံးမနေတာပဲဘာဝနာတွင်စိတ်ကိုတင်းအစင်ရှုပွားဆုံးမလင်ကိလေကင်းပယင်ကြေးရမုတ်ချချမ်းသာရမြဲပင်မှန်သလားမှန်ပါဗျာမှန်တယ်ဆိုတော့လှုပ်ဖို့ပဲလိုတာပေါ့ဟုတ်ပါလား ဆိုရေ၌ပြောပါရေ၌ပြောပါရေနေငါရေနေငါဆေထာကုံတွင်တင်လေလင်ဆေထာကုံတွင်တင်လေလင်ရေ၌ပြောပါရေ၌ပြောပါရေနေငါရေနေငါဆေထာကုံတွင်တင်လေလင်ဆေ တိမယမနေတဆတ်ဆတ်တုံငါခုံသည်တွင်မတိမယမနေတဆတ်ဆတ်တုံငါခုံသည်တွင်ဆ မဂုံပျော်ပါစိတ်မိုက်အားတရားလုတ်ခွင်တင်လေလင်ကာမဂုံပျော်ပါစိတ်မိုက်အားတရားလုတ်ခွင်တင်လေလင်တရား တိမယမနေတဆတ်ဆတ်ဒုံငါခုံသည့်တွင်မတိမယမနေတဆတ်ဆတ်ဒုံငါခုံမြဲပင်ဆ ကာမဂုဏ်ထံပြန်ဖို့ယံယုံကံတမြဲအမှန်ပင်မှန်မလားဘာမှန်လားဟုတ်ကဲ့လားမပြန်တဲ့ယောဂီရှိမလားလူကြီးရတာရိတ်တာလည်းရောက်နေတယ်ဟုတ်တယ်မဟုတ်လားခဏခဏဂရီဂရီပြန်မနေဘူးလား ကာမဂုဏ်ထံပြန်ဖို့ရန်ယုံကန္တမြဲအမှန်ပင်ယုံကန္တမြဲအမှန်ပင်သို့ စောင့်ရှောက်ရန်ခက်စောင့်ရှောက်ရန်ခက်တားရန်ခက်တားရန်ခက်ထိမ့်ခက်လျက်ပေါ်လော်လီခြင်းထိမ့်ခက်လျက်ပေါ်လော်လီခြင်းစောင့်ရှောက်ရန်ခက်စောင့်ရှောက်ရန်ခက်တားရန်ခက်တားရန်ခက်ထိမ့်ခက်လျက်ပေါ်လော်လီခြင်းထိ ယင်းသည်စိတ်အားယင်းသည်စိတ်အားလွတ်၍ထားလွတ်၍ထားမြားပြဒုက္ခမုတ်ချပင်မြားပြဒုက္ခမုတ်ချပင်ယင်းသည်စိတ်အားယင်းသည်စိတ်အားလွတ်၍ထားလွတ်၍ထားမြားပြဒုက္ခမုတ်ချပင်မြားပြ ရေမြသစ်ကိုရေမြသစ်ကိုလိုသလိုလိုသလိုဘုံကိုရအောင်ပြုသည့်တွင်ဘုံကိုရအောင်ပြုသည့်တွင်ရေမြသစ်ကိုရေမြသစ်ကိုလိုသလိုလိုသလိုဘုံကိုရအောင်ပြုသည့်တွင်ဘုံ စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင်စိတ်ရိုင်းအစဉ်ရင်အောင်ပင်သွန်သင်ဆုံးမရမြဲပင် ယင်းတို့သိမြင်ယင်းတို့သိမြင်ပညာရှင်ပညာရှင်စိတ်စင်ရင်ဖို့ထိမ်မြဲပင်စိတ်စင်ရင်ဖို့ထိမ်မြဲပင်ယင်းတို့သိမြင်ယင်းတို့သိမြင်ပညာရှင်ပညာရှင်စိတ်စင်ရင်ဖို့ထိမ်မြဲပင် ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင်ဘာဝနာတွင်စိတ်ကိုတင်အစဉ်ရှုပွားဆုံးမလင် ကိလေကင်းပကိလေကင်းပယင်ကျေးရယင်ကျေးရမုတ်ချချမ်းသာရမြဲပင်မုတ်ချချမ်းသာရမြဲပင်ကိလေကင်းပကိလေကင်းပယင်ကျေးရယင်ကျေးရမုတ်ချချမ်းသာရမြဲပင်မုတ်ချ စပလံစိတ်တံဒုရခံဒုဏိဝရယစိုက်တဲ့ဒေသနာတော်အတိုင်းရိုင်းဆိုင်နေတဲ့ကိလေသာအငြိကြေးတွေနဲ့ရိုင်းဆိုင်နေတဲ့စိတ်ကိုယဉ်ကျေးအောင်ပွားများတာလေ့ကျင့်တာဟာဘာဝနာပဲအဲ့ဒီဘာဝနာအလုပ်မိမိတို့ကြိုးပမ်းအားထုတ်နေတာ ဖြစ်တော့ခရီးရောက်အောင်ရိုင်းဆိုင်နေတဲ့စိတ်ယဉ်ကျေးသည့်အထိတို့များကြိုးစားအားထုတ်ကြမယ်ဆိုတဲ့စိတ်ထားနဲ့ကြင်ကြံပွားများ ကြိုးစားအထောက်ကြခြင်းအပြင်ကိလေသာအရင်ဆိုင်နေတနေ့တဲ့တနေ့နေပါပြီနောက်ဆုံးမှာလုံးဝပျောက်သွားပြီးတဲ့နောက်ယဉ်ကျေးတဲ့ကုသိုလ်စိတ်အဖြူအစင်နေတာမိမိတဏ္ဍာမှာဖြစ်ပြီးတော့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသနာ့